ခန်းကြီး16အငယ်1မှ3တပန်ဣဒရီလာအမျိုးသားပရိသတ်အပေါင်းတို့သည်အေလင်ရက်မှထွက်၍ခရီးသွားကြ၏အေဂုတုပြည်မှထွက်သွားသောနောက်ဒုတိယလ15ရက်နေ့တွင် အေလင်အရက်နှင့်တိနာတောင်ဆက်ကြားမှတိမ်တော်သို့ရောက်ကြ၏ထိုတော်၌ဣဒရီလာအမျိုးသားပရိသတ်အပေါင်းတို့က ။ငါတို့သည်အေဂုရုပြည်၌အမဲသားချက်သောဥခင်းနာမှထံ၍ဝါစွာစားရသောအခါသာရဖျား၏လက်တော်ဖြင့်တေလျင်တာ၍ကောင်း၏ယခုမူကားဤစည်းဝေးလျက်ရှိသောသူ အပေါင်းတို့ကိုငတ်မွတ်ခြင်းအဖျင်တတ်လိုသောငါဤတော်အရတ်သို့ဆောင်ခဲ့ပြီတကားဟု မောရှေနှင့် အာရုံကိုအပြစ်တင်၍မြည်တမ်းလျက်ဆိုကြ၏ အငယ်၄မှ12ထိုအခါသာရဖျားကကြည့်ရှုလောငါသည်တင်တို့အဖို့မိုးကောင်းငင်က မုံမိုးကိုရွာစေမည်လူတို့သည်နေတိုင်းထွက်၍တနေ့စားလောက်အောင်သိမ့်ယူရကြမည်ငါဤတရားတိုင်းကျင့်မည်လောမကျင့်လောဟု ထိုတို့သောအားဖြင့်သူတို့ကိုငါစုံစမ်းမည်နေတိုင်းသိမ့်ယူသော အရာထက်6ရက်မြောက်သောနေ့၌နဆကိုသိမ့်ယူ၍ ပြင်ရကြမည်ဟု မောရှေအားမိန်တော်မူ၏မောရှေနှင့်အာရုံတို့ကလည်းဒါရဖျားသည်တင်တို့ကိုအဲဂုတ်ထုပြည်မှနှုတ်ဆောင်တော်မူသည်ဟုယနေ့ညဥယံ၌တင်တို့တိကြလိမ့်မည်။နန်နဲ့ယံ၌လည်းဒါရဖျားဤဘုံတော်ကိုမြင်ရကြလိမ့်မည်။ဒါရဖျားကို အပြစ်တင်လျက်မိတမ်းကြသောအတန်ကိုကြားတော်မူပြီးငါတို့ကိုအပြစ်တင်လျက်မိတမ်းစေခြင်းငှာ ငါတို့သည်အဘယ်သို့သောသူဖြစ်သနည်းဟုဣသရေလအမျိုးသားအပေါင်းတို့အားဆိုလေ၏။တဖန်လည်းမောရှေက၊ထာဝရဘုရားသည်ညဦးယံ၌သင်တို့စားစရာအမဲသားကို၎င်း၊နံနက်ယံ၌ဝလောက်အောင်မုန့်ကို၎င်းပေးတော်မူသောအခါ၊ဤစကားပြည့်စုံလိမ့်မည်။သင်တို့သည်အပြစ်တင်လျက်မြည်တမ်းကြသောအသံကိုထာဝရဘုရားကြားတော်မူပြီ။ငါတို့သည်အဘယ်သို့သောသူဖြစ်သနည်း သင်တို့သည်အပြစ်တင်လျက်မြည်တမ်းကြသောစကားသည်ငါတို့ကိုမထိမခိုက်သာရဘုရားကိုထိခိုက်သည်ဟုဆိုလေ၏တပန်းသင်တို့သည်အပြစ်တင်လျက်မြည်တမ်းသောအတန်ကိုသာရဘုရားကြားတော်မူသည်ဖြစ်၍အထံတော်သို့ချဉ်ကပ်ကြလောဟုဤဒေလအမျိုးသားပရိသတ်အပေါင်းတို့အားဆင့်ဆိုလောဟုအာယုံကိုမှားထားသည့်တိုင် ။အာရုန်သည်ဣသရေလအမျိုးသားပရိသတ်အပေါင်းတို့အားဆင့်ဆိုသောအခါ၊သူတို့သည်တောသို့မျှော်ကြည့်၍မိုဃ်းတိမ်၌ထင်ရှားသောထာဝရဘုရား၏ဘုန်းတော်ကိုမြင်ရကြ၏။ထာဝရဘုရားကလည်း၊ဣသရေလအမျိုးသားတို့သည်အပြစ်တင်လျက်၊မြည်တမ်းသောအသံကိုငါကြားရပြီ။ညဦးယံ၌သင်တို့သည် အမဲသားကို စားရကြလိမ့်မည်။နံနက်ယံ၌လည်းမုန့်နှင့်ဝရကြလိမ့်မည် ငါသည်တင်တို့၏ဘုရားသခင်သာရဘုရားဖြစ်ကြောင်းကိုတိကြလိမ့်မည်ဟုသူတို့ကိုပြောလော့ဟုမောရှေအားမိန်တော်မူ၏အငယ်73မှ21ညာဥယျာ၌ငုံငှက်တို့သည်တက်ကိုအနှံ့ပြားတက်လာကြ၏နန်내ယံ၌လည်းတက်ပတ်လေအရရက်တွင်နှင်းကြလျက်ရှိ၏နှင်းတက်ပြီးသောအခါနှင်းခဲကဲ့သို့ သေးသေးလုံးလုံးအရာသည်မြေမျက်နှာပေါ်မှာရှိရလေ၏ထိုအရာကိုဣဒေလအမျိုးသားတို့သည် မြင်သောအခါအဘယ်အရာနည်းဟုမသိသောကြောင့်တယောက်ကိုတယောက်မေးကြ၏မောရှိကလည်းဤရာသည်တင်တို့စားစရာဘို့သာဝရဖျား ပေးသနာတော်မူသောမုံဖြစ်၏လူတိုင်းမိမိတဲ၌ရှိသောသူအရေးအတွက်နှင့်အညီလူအသီးသီးစားလောက်အောင်တယောက်တအောမဲစီ သိမ့်ယူကြလောဟုထာဝရဘုရားမိန်တော်မူကြောင်းကို ပြန်ပြောလေ၏ဤဒေလအမျိုးသားတို့သည် ထိုသို့ပြု၍အ ਨੇ အများအလိုက်သိမ့်ယူကြ၏အောမဲတောင်းနှင့်ရှင်ကြသောအခါများများရသောသူမပူနည်းနည်းရသောသူမလိုအတီးအီးတို့သည်စားလောက်အောင်သိမ့်ယူကြ၏မောရှိကလည်းနန်နဲ့တိုင်အောင်အဘဲသူမျှမကြံစေနှင့်ဟု ဆိုတော်လဲ အချို့တို့သည်မောရှေစကားကို နားမထောင်ဘဲနံနက်တိုင်အောင်ကြံစေသဖြင့်ပိုးဖြစ်၍နံလေသော်မောရှေသည် အမျက်ထွက်၏။ထိုသူအသီးအသီးတို့သည် နေ့တိုင်းမိမိတို့စားလောက်သမျှကိုသိမ်းယူကြ၏။နေပူသောအခါအရည်ဖြစ်လေ၏။ခြောက်ရက်မြောက်သောနေ့၌မုန့်နှစ်ဆတည်းဟူသောတယောက်နှစ်ဩမဲစီ သိမ်းရကြ၏ထိုအကြောင်းကိုပရိသတ်အုပ်အပေါင်းတို့သည်မောရှေအားကြားပြောလေ၏သူကလည်းနက်ဖြန်နေ့သည်သာရဖျားရှိ၌တန်ရှင်းသောဥပုပ်နေ့ငြိမ်ဝတ်စွာနေရသောနေ့ဖြစ်၏မုံကိုပေါင်းခြင်းသည်အတိုင်းပေါင်းကြလော့ပြုတ်ခြင်းသည်အတိုင်းပြုတ်ကြလော့ကြံသောအရာကိုနံနဲ့တိုင်အောင်ဆောင်၍တူထားကြလော့ဟုသာရဖျားမိန်တော်မူကြောင်းကို ပြန်ပြောလေ၏ မောရှေမှားထားသည့်အတိုင်းနံနှင့်တိုင်အောင်တူထားကြ၏နံချင်းနှင့်ကင်းလွတ်၏ပိုးလည်းမရှိ မောရှေကလည်းကြံသောအရာကိုယနေ့စားကြလော့ယနေ့သည်သာဝရဘုရား၏ဥပုပ်နေ့ဖြစ်၏ယနေ့တွင်ထိုအရာကိုတော၌မတွေ့ရ6ရက်ပတ်လုံးသိမ့်ယူရကြ၏ဥပုပ်နေ့ဒီဟုသော9ရက်မြောက်သောနေ့တွင် မရှိမတွေ့ရဟု ဆိုလေ၏ ခုနစ်ရက်မြောက်သောနေ့၌အချို့တို့သည်သိမ့်ယူခြင်းကထွက်သွားရာတွင်ရှာ၍မတွေ့ရကြ။သာဝရဘုရားကလည်းသင်တို့သည်ငါပညာတရားများတို့ကိုအဘယ်မျှကာလပတ်လုံးညင်းပယ်ကြလိမ့်မည်နီ။သာဝရဘုရားသည် ဥပုပ်နေ့ကိုသင်တို့အားပေးတော်မူပြီးထို့ကြောင့်6ရက်မြောက်သောနေ့၌နှစ်ရက်အတွက်မုံကိုပေးတော်မူ၏လူတိုင်းမိမိနေရာ၌နေစေခုနှစ်ရက်မြောက် သောနေ့၌မိမိနေရာမှအဘယ်သူမျှမသွားစေနှင့်ဟု မောရှေအားမိန့်တော်မူ၏ထိုကြောင့်လူများတို့သည်ခொနည်းမြောက်သောနေ့၌ငြိမ်ဝတ်စွာနေကြ၏ဤဒေလအမျိုးသားတို့သည် ထိုစားစရာကိုမန်နဟု ခေါ်ဝေါ်ကြ၏နန္နန်စီကဲ့သို့ဖြစ်၍ဖြူသောအစင်းရှိ၏ပြားရည်နှင့် ရောသော မုတ်ကျွနှင့်အရသာတူ၏အငယ်32မှ 36မောရှိကလည်းတင်တို့ကိုအေဂုတုပြည်မှငါနှုတ်ဆောင်သောအခါတော၌တင်တို့အားကျွေးသောမုံကိုတင်တို့အမျိုးအစဉ်ဆက်တို့သည်မြင်စေခြင်းဟံသူတို့အဖို့တူထားရသော အောမဲတောမဲကို ဖြည့်ကြလောဟုဒါဝရဖျားမိန်တော်မူကြောင်းကို ပြန်ပြောလေ၏တပံအာရုံကိုလည်းအိုးတလုံးကိုယူ၍မန္နတောမဲကို အပြည့်ထည့်ပြီးလျင် သင်တို့လူမျိုးအစဉ်အဆက်စောင့်စီခြင်းဟံထာဝရဘုရားရှေ့တော်၌တူထားလို့ဟုဆို၍မောရှေကိုထာဝရဘုရားမှားထားတော်မူသည့်အတိုင်းထိုမန္နကိုအာရုံစောင့်စီခြင်းဟံတက်သေးတော်ရှေ့မှတူထားလေ၏ဤတွေလအမျိုးသားတို့သည် လူနေရာပြည်သို့မရောက်မီတိုင်အောင်အနှစ်40ပတ်လုံးမန္နကိုစားကြ၏ခန္ဓာပြည်နယ်နမိတ်တို့မရောက်မီတိုင်အောင် မာနကိုစားကြ၏။အောမဲမူကားဧဖာဆယ်စုတစုဖြစ်သည်